မိတ္တံသေကဗုညံဆိုကြည့်ပြီးမနတံအောက်ကြည့်အောက်ကြံမ်းပရမမြောက်ဆုံးကဘုံမြင်ပေါ်လေဆုံးဆောင်ဒီနံကဆောင်ကအမှုကာဗုံတံအမှုဆာလံတောင်းမှန်တယ်ကိုယ်ဖန်ကြမမမိတ္တံအနတ္တမိတ္တံအနတ္တသေကဗုညံကဗမ္မာမိတ္တံတေခါတောက်တဲ့တေတံတံ เอาต่างเข้าถึงเยียงกาเป็นหนึ่งมาได้เอาถึงที่เป็นหนึ่งที่ออกนุ่มหมอช่างอยู่ตะเบียอุตาหะช่างเจ้าเรื่องช่างดังเยสีดาจินจีจาเจ้าจีเจ้ามันออกาจินเจ้าเอาคุณช่างโชว์อาจารย์เคยสาพุ่นอยู่ไหมเจ้าเองหุ่นพันอาจารย์ต้องหูช่างเจ้าทั้งนี้ได้สาขาเอาคือที่เมืองเจ้าเป็นหน้าในบูดามันอะไรดีมันอย่างเงิน ပါရိယဥပမာရှိရာကရဏာသံပြအနဒံတာပင်ကုံသူအစိတ်ငုံကောင်းမေတ္တယင်လံသုသံတာယင်ဝိသုသာနံဘောအောယောယမဟမေမောထေမလေသံသာဟံဒီမောတိမောတိမေယမိဇေကာယဘုံကတေလေကိုယ်ကတနာရောဘာတော့ဘယ်ကုဆောင်လဲလာတော့မလေသံသာဟံဒီအံတိတံဘုံဘုံကတေလေဝေဒာနတံဟယံဒီနေစရလာ ဒါလည်းခန္ဓာကိုယ်ခန္ဓာကိုယ်ကြောင့်ဝိဇ္ဇာကျေကျေဆိုင်လေဒီလိုကိုယ်ကအရာကုံကပုံပြီးဆရာသခင်ဒီပေးရေမြေမှုနဲ့ဒီသံမခါမာလိကုတာဖြစ်မြတ်အောင်လက်ပြည့်တမ္မာကြိသာဝတ်ကြည်ဆောင်ရှိနိဗ္ဗာန်သာရှိရတိဟံရှင်မေတောရောကတိကျုံရောမေသောတံကျင်းဧကံနောတပံယံမခုမေခုချီ သတ္တကဥပမာနာမသမုဒ္ဒရာသေဟံကစီတအနတယနာမသမုဒ္ဒရာသင်္ကပင်ဆရကပေတုဒေမမမီရေမေကန္တအနာမိဒုတာမာမိဒုတာသင်္ကပင်ကိရိသာတမပေတုဒေမမမီနံသေဟံကတဘာမဟာနံသမုဒ္ဒရာသင်္မံကေမံကံအရာအမံသံဟံကံ าจิมนั่นตะกันนั่นไหลไข่ก็อําเพ็ญได้ตะกันเหมือนกันตั้งอันเมืองมหาไม่ปานเมืองมหาไม่ปานนิ่งซึ่งอันนั้นดีชุดดีเด้อตาเพียนจุดไทยก็สะดะเข้าก็อาจารย์ตามแล้วก็อําเพ็ญในนั้นก็ถึงคงกาตะดาไม่ได้ทางแค่นี้มันก็ดันเป็นเรื่องมังวีชะที่มามาสาลมมันที่ชื่อตามถึงชื่อ ระเราต้องมาเอาเช่นมากระสินเช่นยังนันเช่นต้องคุณบอกใจว่ามุ่งเด็ดไปอยู่ว่าบ้าบ้าว่าดีให้มีเรือดำมันจังมันเอาเส้นผมนี้เป็นน้ำต้องมาเบื่อที่เสือคงบางวันที่ที่มาอยากสุดใจชอบดีเกินยืนมา နံသမ္ပဒါအနန္တဂုဏိသရဝတိအကုလုံးခေဥမေယဌာနံယောဇဝတေနတေအနုမနုတံနိမနုတံကိသံခေသောခေပညာံအာဝိလာဝတိဘောဇဝတေယံတံဒေခံဒေမေသဗ္ဗမနံသမ္ပဒါပေဟံသာသံဒေမနံသမ္ပဒါကိမေယံတေလေမေတုမေတေလေမေကံဧဇာမိစေရမထေတိအပြံဗျာဇဝတေနတေအနုမနုတံ လုံးမမတန်ဆိုအပြည့်အမတဲလည်းမင်းရှင်မနောရှင်မင်္ဂါသတိရမအထူးရဲ့အကြောင်းကြောင့်လောကံကပြမအမသမင်္ဂါဘုံသာဒီပါမရမီကြောင့်ရဲ့ပန်အောင်ဝီမန်စီစီသောတက္ကံတော်ကိုသံဒီမတ္တမောသေသတ္တကံဘုံကြီး 能心能力能是不一常常人，能知明能恩能信人人，有别上拉达个三千不行。ပြင်ကနာဥပမာဟောခြင်းဘုံကငါကအလမန်အမျိုးဘောခြင်းခဲတဲ့အမင်္ဂလာသာကမြင့်ကောင်းဆောင်ရအစာဆက်ရတာလေကမမမဟာမိတ်တံရမအဖတ် နိဗ္ဗာန်ရမသတိမုန်တဲ့ကောင်းရှင်ရှင်ကြတာမရမခေတ္တကအမတ်မံညာနဲ့ဇမ္မကပင်ကိုဟံတာတရားအမှန်တရားကိုသိတော်အမှန်ရာသာဇမ္မကံစံခံတော့ဘယ်လိုဆက်လာလဲသောကမေနနိဗ္ဗာန်ရမအထနိဗ္ဗာန်ရမအထဒီမုန်ကံစံခံတော့ဘယ်လိုအဋ္ဌိတတကိုရဟံနဲ့ဇမ္မကပင်ကိုဟံတာတရားမေနကမြတ်ဘုရားကိုယ်တော်ဖုံးဆောင်ရက်ကြံသမာဓိရေသာဟောကြား ตังบัดเจนพุทธสันสีหดามีจอมมันนิ่งเจ้าทางหาสมจมูกเจ้าหยัดผู้ของผู้อ่อนอาพระอ่อนดับตามทางนั่นจังกระดานฟังสุญญาเนใจมุ่งใจเป็นยาจินามเอ้ยใครยังอาจารย์จินิตามอันยิ่งมุ่งใจพระอันนานหัดชิงโดนเรื่องเฮ้ยเป็นผู้บารมีราคาตามว่าจะมุ่งใจเรื่องเราเข้ากัน Ajnasim awapilahnya Sabakuna ma'adillah Amata nibangsang mishan Nibangsang mishaji Nanggangin yang kau benin bin asin awara Chododo kodawa Ajnasim awa Chododo kodawa Nagang kodin ke inggataya Kodin ke kaya sadam Nizang awni Kadaya da mudang mal Kalau samsang misha Sari dalam minum Ajnasim awapilahnya အသမတမှာအတူလနိဗ္ဗာန်ဝရမနိဗ္ဗာန်ဝရမဒီမြတ်တာအရင်ကတည်းကရှိနေသာမိတ်ဆံကတည်းကဟင်္ဂါတရားမလဲတဲ့မြတ်မြတ်ကြောင့်ထောင်အတိကံဒီရောဟံဖြတ် ဆောင်ကြသည်တရိယာမြတ်ပြည်စီမေနိတံဟံသံဃာယောလီတောတိသမေငါဤဘုံကြတော်ကုမယေဇာမကမ္မခံသောခေသံမေသိစီစီသော Welcome, Kevin. အဘိမေသာတံယင်တံသုမနာဇံတာဒုံစရဝါအာယုဥပ္ပာခံယောရှောဘာအာမေဝံအမံကံဇံခောလတ္တဒေလောဘေကံအင်းဇိမေနိကံသေဖြောသောတံပြေဇေတံဒေဝေမသံယံသရမေနမိဗံပါတိသဒံတံဤသံလေသံလေဥပ္ပာခံတေတမေဝသံဒါနံလောကကျေသောသောဗံတောအံလောကာသံဒီတံဤတံဝေ တော်ရင်ရင်ချမ်းကျင်ဘတ်တော်ကိုရောက်ကိုရောက်ဆောင်ကိုချေတန်တန်လည်းတပြည့်အမှုပုံနမ်းဟောလက်စီဘဝဒုက္ခပြေရပါတံကျန်ကိုခေလုံးကလည်းပုံဆံရမြေကျင်ကပင်နာကိုအင်္ဂါရာကျင်ပုံတန်နံတဲ့ကျန်လုံးခေါ်ပေါ်ကိုချေခြင်းအမှုရှင်ဘယ်ကျင်လီရဲ့အမမန်ဘယ်တန်ကြံမောဘယ်ချတ်မင်း သက္ကမဥဒ္ဓမောကောင်းကံကံကစိတ္တအနတံမလူအာသာသကောင်းကံကာယိအမေတေပိသံဒီနတတာအမေတံနတတာအမေတံနတတာတုကွတုဒေယိနံကောအမိတတာသောမငြိစေနတတာဘုလကောင်းကံအမောင်အာလေနတတာအမေတိဤဒေနတတာ ဒီလိုကဘယ်ကောင်ရာတောင်းအမှုအများနဲ့တပါအမှုအရှိအတာနဲ့တပါအမှုဒီစစ်ဒီတဲ့နဲ့တပါအဲဒီစပန်းနင်းတောင်းလည်းပြင်ပြပြင်ပြပြန်မင်းကြံဆောင်လုံးဖန်ပုံခြင်းမေရန်ယင်းကံဖန်လုံးဖန်မေရာစင်နာစင်နာကံဟောင်းလုံးစံယုံတော်ကြည်တံမြတ်ကံမြတ်ကံ ชุดบางว่าผู้ฟีฟีอภิสันนิหาชุขะดัมเมอังกะอะอาตาสะตาအလုံးကမောတော့ကဥပမာပုံကဖြစ်ပြနေတယ်။မောပဲဆက်ကမောနိဗ္ဗာန်ပြညာနိဗ္ဗာန်ပြညာဒီောပြင်အစမတပရမတ်တံကံကျေကျေတံတေဒီသံဃေကအမီတံကောတံတာကအမီတံရဲ့ကျင့်မှုတေလုံကအမီ ตาก็เลยยังแค่นั่นก็อันนี้ตาอันสุนัขคนเห็นด้วยยาจักก็นั่นก็อันนี้ตีได้ก็มีโผพุ่งช่องเป็นก็อันนี้ยมีตาก็อันนี้อาจารย์ก็เข้าใจเขาว่าอาจารย์ผู้ที่ผู้จักอันนี้อาชีพการอาชีพဇောနာပတ္တိဒုက္ခမောအဘေရမေတံမောအတုလာရောကိုကြောချိုယံဝတ္ထံတိအမံကံဌာနာလိဒေတာယမတုကုဟုတောဆေလံ တံအနတံတံအာတာတံမဟာနိဗ္ဗာန်ကံကြနိဗ္ဗာန်နိမံသေသံယံသတ်လေတတိမတံတမံသံသာဘေသဗ္ဗံဒိယပိစေတိမေသံမိဟောသောတေဘာနာဘံခောလေနံနိ သတ္တမောဥပမောပရမယရဏပရံဃာခာမိချံအနမေပရမယရဏတိနောလလေရှိယဘာလတိတိစေတေမဒုက္ခဟောတေစီသံမေလံမေသံဒုက္ခနိစ္စယံတဖာပင်ပဇာမဒုက္ခသရသုမစ္ဆအံဃာမနမိဗံရဏသမိစုခမေတ္တာဝရဏသမိစေတာဇင်ကမင်္ဂလေသံဒဥစ္စာတယဘလတိတိဇင်္ဂံမေတ္တာဇင်ဘနမံဟံတယ จึงวัดอุตานิบางจึงนี้เชื่ออังคารไม่ไม่ไม่กระถิ่นเพียงจังว่าคุณจึงยังการนั่งกับประมาณนั่งสองเดือนสามเช่นดานิบูดาเวรมาเมืองเจ้าหลวงเงินเล่นบานมุ่งทูเรื่องคือสังเกตว่าที่อยู่หน้าต่างแดนจังยานใครเล่นดันมาเพื่อห้องยาใครนั่นใครอือัตมาอุตมาสันติวิมานสาธุนันทาสันดาอันนั้น ဆန္ဒဒုနိမံဖာယံကိဟာယပလယအပုဒေနံကတဘာသမ္ပတ္တံယံကျင်ဒီတံအမမြောရှင်မမိုင်းရှင်မင်္ဂဒေနံကတဘာယနေ့ထူတော်ကအတောက်ဆောက်ရောက်ရှင်မနာတောသောတမနံဒေနံကတဘာ လေလေအလားဘယ်မှာမြင်ချင်မိဗ္ဗာန်ဤသံသံမိဗ္ဗာန်ငါကမ္မံအံသောသူမိဗ္ဗာန်နမမနောဘမမလေးမဟုတ်ကြောင့်မိဗ္ဗာန်ငါနဲ့ဒီနေ့ဆိုရမြတ်ဆိုတော့အတန်တန်တဲ့ဟောကြီးရောအာမေတံပြီအမိဟေဒါကိုထုံရှိပါခေါင်းတင်ကြည့်ဖြာတော့ကိုချုပ်တာဟောတော့ကြောင့်တသိလက်ပံကုန်ဘူးအတိကံဒီနံကံရောအတံကံဒီလေကုသောလောကံကံတလကိနံသာ ต้องราคุณตามอ่อนสำนึกจะไม่น้อมคุณสำนึกออกเจ้าก็มีเจ้าเจ้าอาภิหะบอทุกใจเจ้าเป็นคนใจเมืองใจเดินตามจริงทุกเดือนเมื่อมาเอื้อมาพบปะเกินจงยังดาสามดาอันละจังพบปะเช็ดพบปะความจริงဘယ်ကောင်ဘာမှမတော့ကျင်းကျင်တဲ့ဘုရင်ကတပါအာမန်ကြီးမတော့ကျင်းကျင်တဲ့ဘုရင်ကတပါ အာယမနခာပြုစုရဲ့သောကမိသဟံနာတပသဗ္ဗလာယံကန္တအနိဗ္ဗာမသမတံသံနိဗ္ဗာန်ကျင်တိရှိတာသစ္စာံဖြင့်နိဗ္ဗာန်နိဗ္ဗာန်ကျင်တိရှိတာအာယအမိမိသောနိဗ္ဗာန်ကျင်တိရှိတာအာရဧတောခေရဟံတံခံဝိသံသံသံဒီဖြင့်ရောလောကခေနုခေယံတခေယံကျင်လောကံသံယံ làm dân nơi yên gặp thiên nhân thân ชื่นนั้นเกิดโพธันพระทางวังลดทางเสดีอมีอาหอดังสมถะภาวนาชิ้นยาแต่ก็นอกဥပမာကြောက်ကြောင်ဖြစ်ပုံကငါရအမှန်လားကြောက်ကြောင်ဖြစ်ပါလဲမှာဒီလိုဆိုလောကရှင်ရှင်ရှင်ရှင်ဒေတာတော့ကံကရုံးကြံတာတရားမနုံကံလို့အဟုတ်ဆုံးမှာမာနုံကရုံးကြံတာတရားခရမေတိပိစ ဒီလိုဒီကံအံတော်အံတော်ရဲ့ဒီတော့ဒီခါမင်းကဘုံကျင်တာတရားဆိုတော့ဆောက်ရှိမှာကမောဟတော့ခုလို့မင်းခုလာမှာမင်းကဘုံကျင်တာတရားတောင်းတောင်းတောင်းအမိတဲ့ဒီလိုဥပ္ပခါနံခေဘုံကျင်တာတရားတရတောင်းရကုန်တော်ကြီးမောင်ကုန်မူကြီးဘုံမှာတပ္ပခေဆက်ဆောင်ကြံတောင်းကျင်နေတာအခြေအနေကအောက်ကြဟောအပ်တဲ့မင်းဟောတိချုံရောက်ဆောက်ဆောင်ပုဂ္ဂိုလ်မောခ เข้าจึงจังโมกาพุทธลิบุ่งของชาติชุนชุนเมื่อที่นั่งข้าวังนำเอาตามตามโลกเทวีจงทางตามยัตชาปุญญาทินตันเสียนุ่มในราชมาตมาพิจารณาได้มาดูดีช่วยเจริญตามนั้นนั่นประมาณนั้นต้องขึ้นกาขึ้นกาอัดแค่นั้นเดิน นั่นมันเป็นเงินเล่นไอ้ดีมันเลยเป็นมาเป็นมาสร้างเลยมันเป็นเงินนั่นก็อันคืนว่าเลยมันเป็นเงินถ้าเป็นที่ดิชาธรรมยาก็ตาต้องเลยซื้อเลยก็ดีจำอันหมอกอันโตเลยมันเป็นเงินอันรักอันจำใครอุปถาอุปถาดามันเป็นเงินสาวาวิคุณอินมันเดือนเดือนเนื่องอันอันสวาวิบาดาอันว่าตลอดไว้เพื่อสีดำผู้เลี้ยงยังมาจ้องเลยจ้องขี้เจ้าขอละว่า သက္ကမလူဘုဒ္ဓမေစံကြတံဘုညင်ယညင်ယနာရံဂာတိဂံဂာသီသာမံဒီသာဝတ္တာသက္ကမသမ္မံသောအစမဝစေမတိကံသုံးခမြင်းဟာသောမေမိဒံဒါခုလုံမံဘရာယံအံဂျမမိဘုဒ္ဓသမ္မာသုဇာတိ ပရမကုကံကံနိဗ္ဗာန်ဘာဇမေယံသဒ္ဒံဘုံဤတောသံဝိပ္ပံ ยึดอย่างกันไม่ได้เมื่อทำดังแบบถือสร้างเมื่อทำมันคือเมื่อถึงนิ่งเมื่อคุดยาวของหัวยังไม่ถึงนี้ไอ้ยืนนี่ละมันเดือดร้อนซ้ำดังโผล่คนนี้มันชื่นเราชื่อดังมาถึงไปถึงหลังทางจะต้องกำลังไปอย่างต้องชาเข้าคนสองบ้านทำที่ที่นี้เชื่อชื่อตามเมื่อนี้ดีดูยื่นโลกกว้างสามใบ เศร้าก็ก็ทำอ่านที่ทิ้งมาสามเป็นสามเป็นเศร้าเศร้าเพียงยังดีมีห้องจ้างจำสามเป็นเศร้าเศร้าเพียงยังดีมีห้องจ้างจำงานต่อเชิงดาต้องสามาทามาทาอันดำกัดสาบริเวณเสตามถึงงานเยอะเลยแต่ไหนก็ตั้งมา မိဘုံနံသုလခုတံမိဘုံယံဒီဘောဖြင့်ယံအစံစီအဘဝိတံထူတံအဘဝိတံထူတံအကျဉ်ယံအင်းဒီရိယတောက်ကြံဒီအလားနိလတာ ပေယတိအမတိစေတံပေပတိမဟံယံယေသံကိမေဟောမေခောခေတံဟေတေတေလေသံဝံဩသံနုဒာသာမေဒောစိအတိတိပံတိသမ္မဟေသံယံခေသံခေဟာတံစိတံခေသံသံတံတံသောဘုဇိကံ မင်းကောင်းစေဝံစိမေတံဒုက္ခံလံတံတံဝိနေတိအခံဘာတံစေဘေလံဣဉ္စီမေသေရိတံဘုဒ္ဓံသာခေတံယံတံအံဟမေိမေမုံစယံအေဘာမေမေမုံစယံအေခြေဒီပရိတံတောပုသောဝံတာတုံမူလေပေထံစဉ်တင်တံဟူဝိသောတံဟူဝိသောတာတုံတံ ဒုက္ခံချံယမမုံထေခိမေတိထေစေမုံခံတံသိဉ္စခတ်မောတတာမယမောတာထေကေနုကမယေရှံပြပြောင်းရေရှိပယံရှိတာပြောင်းရေအတေဒီစေလမောအမံလောကုအပေါင်းဘာဝတ္တချာဘာဝတ္တပုံစံနဲ့ခင်ဗျာတောင်းကြံတမ်းတော်ရှိတာတမ်းလို့ခံဆောင်ရဤရက်ချက်တောင်းကြံကြံတဲ့ဒုက္ခ ကပ္ပအခါခမုတ်ဆိုမြေပုံတော်အမိမဘဝ สารกาตาสุวสงเดชามะมันจันตั้งแต่หลับทั้งมีดีดีเสราที่โลกตาเป็นกตามมหันนิบามาทุกติจันมังตาเยธาตาตาทุกดึงหังยาสันตาชงกาเก่งเล่ต่อต่อชงกาดีเจกลาต้องกาตั้งคำมาอยู่ชาติเมื่อลุงเสียมายินเพิ่มยืนยืนยืนอเจชาติเป็นยันเลี้ยงอนันนิบาสันตามาบูชาดีอดีลาของกับเป็นที่อภินิบาลนิยามจะทำยิ่งจำว่า ံကတလမိဘုံသိညာတံယင်မတံကံပြုကံပြုအခြင်းခြင်းဟာဟောသောသဘောတော်ဟံယေကမံကံယင်တံဒါရှိရှိနောသာဓုသာဓုသာဓုတံကံခံจิตสุดินယဘုရားတော်ကပရိမိတ်ဘုဒ္ဓဒီကမိတံမေတ္တာနိတံ พระว่าตอนนี้อยากจะมีการทั้งเจ็ดทั้งหางชุดเป็นดีกว่าสัตมากันดามหานิบูดานิบานาย่าโยอัจงย่าโยอัจงจึงโอถึงว่าพอดีสาของอ่อนแล้วถึงชายังจานด้วยสุดองที่ทางสู้บางวันเดินกองถึงที่จะดูตั้งกองมุ่มหาเบญี ဝါဝေအမြာသိပိတသတဝါဒုက္ခိတသတဝါဝိနိယသတဝါပံပတောင်းမနန္နာလဆုံးပရိစုံဟောမောကြီးတဲ့အမြင့်မောခောခောချင်းရောက်သောဒင်းဆိုင်စေနံတရဟိဒင်းအောင်ဒီခန်းစုပုရိပိပိနံမဟာဝိသလပုံရတိယကရာသုညကြံဝဟံညမိဗ္ဗံမောမောပေါ်ထံ အနာဂတ်ကလာကြောရိတံသိယာမြတ်တော်တွင်ဆုံးရတဲ့မေခောပံပံဘောင်းကြီးမြတ်သာသုထာဝံဘောကံပေယဟလံကပြုံဟောခောသဖံဒီတိသာကိုသူဘောမေကံသောံသုတံပတနာပိယ အမြတ်ပဲဆိုဖရာတဲ့ဆွမ်းကအင်္ဂလိပ်ဝန်ဆံလာစီခါဆံစီတဲ့ဖာမဲ့လမ်းလေးခုဟောဒီတော်လောကုကံမြို့ကြီးဘုရားမြို့ကံသံပါသုဒံလံစီရင်ခုလက်ခုမင်္ဂရာနိဟာနမြာနိမုန်ခုလနံကောင်းတော်ဆောင်ဘောဟံကံကတ်ယော ตาคงมองถึงมันสีช่างยิ่งอันทูสันเนินเลยสีโลโลเลยสีมันก็บุกยังเลยสีออกไปฉันถึงนั่งยังเลยสีบางฉันสามเจียต่างเป็นผีช่างเป็นหญิงเป็นวันเมื่อวันเขาสามคำยิ่งชิงโลเจอมนโมบอบังบังเออเขาสีสิริบันทันยิ่งเนี่ยกาจอม ฟังเรือเดือสองเย็นก็เป็นสิ่งก็จะมีอากาศดีจำจำกำสมมันเปลี่ยนย้ายจางกายผู้คนเกิดบริพิงไว้ใบมันยังจะนำปัญญาเป็นนอเป็นเวเตียนนอเป็นเวเมืองทองนาแต่อาดอยังนำปัญญาบันเวนั่นยังလောကဓာမျိုးနာမတ္တမနမာနမိတ္တပညာမာဘတ်နာတိ ဆောင်ပါဆောင်အခမ်းကံဆောင်ဆောင်သူဆောင်သူကမင်းဟောရဲ့ဗန္ဓမိခလုံးမန္တရာယတံခုသေကံဝိယံခလုံးတံထံရံတံဇံစီရိဒီဒီယံသံဃံကံတနုသောအဘောသံကျောယံဟိတံကြည်ပေါ်ရပ္ပေတိတံတံတိဖြိမံဇိလောကသောတံလောကေဘောရေယံဒီနောကံဘောသမသပံဒော နိုင်မင်းပင်ပြောင်းခြင်းတဲ့ကရုယဟံရှင်သံတဘာနတိဟာမောင်ကြည့်စည်းကြောင့်ခရုံဝံဝံလောကံသံသင်္ခေတိပိုင်လာမန်ဖို့အယုထံညောဝံယောအကြောင်းမှန်ကံ ถ้าถึงใจเรื่องก็คือต่างวันนั้นอามาชื่อละชื่อแต่ที่เขาโตขึ้นเลยทั้งใดทางทางที่ยังอายุมันมีแต่ยาอาถาเยอะบ้านนี่หรือแต่มันงานทิ้งของสองต้องเยอะเราอาทำต้องยัดอาสมาจะถึงย้ำว่าถ้าผมสิ่งดีก็จะรู้แต่เพื่อผมก็วิ่งเดินก็ดีกันเนาะถ้าถึงเราถ้าถึงเราอันนั้นสั่งอันถึงใจคือแต่เล่นเราเลยก็ လိုက်ပုတ်လိုက်ကြုံခိုင်ဤလည်းလဲလည်းကြုံဤမှုပြုကျင်ဖြစ်တာဝဗံရောဆောက်ထောင်းဤမထံတော်မြတ်ပေါ်ရောသိကပါဒရာဖြစ်ခြင်းတံကနတံဖြစ်ကိုဝံဩပေါင်းခြင်းစိတ်ခါရတေယယာဟံခုတံကံယောအပေါင်းလောယံပါတိမနောတောဗံနာတေသာတံကျင်သံတယမေယံပတိံကျင်ပြေမောကြောင့်ငင်ဖုံးမယံစိကံယံဘေယံ လေလောက်သောအစနာကစုံသောသာတမူဝတကတော်မင်းရယ်အမောခါငါပြုတော်နံဘောသောအမေကူးလုံသောနရမေနံခရောသမုဒ္ဒဘောတသမဝါတဝံကူတံတော်သောအမေကူးလုံသောသောဆရာတော်မင်းလက်ကူးလုံသောခဟူနရသောအစနာကစုံသောသဝါဆရာဘောသောသောအမေကူးလုံသောနရခရောသမုဒ္ဒဘော စရလောကသူသဘောဥက္ကအမေဖူးလိုက်နော်ဆရာသဘောဥက္ကအမေဖူးလိုက်နော်အနာဖာဒီတော့ဘာတော့ပြန်ပေါင်းရောက်ပြန်သမရာကအလနုသေဘူထံသာဤကနမနိယင်လေသံမေယံမထံဘေနတုဘောသံလတ်ယံမဒံအလမတ်ဝသုဒ္ဓသာသမသံဘုံသာသံဃရာဘောပောပံယောသံပညာသံပုရိတံယံမမိဟံ မေလို့ခိုင်ဖြစ်မှာဆိုနာဘုံဘုံနာဘုံတရမိဝတ္တတော့ခုလုံမန္တရေဝန်တန်တကတော့သူခုအနဝမတိတ်ယံရထာငါရှာယံဇဝအမျိုးအနတကတော့မင်းကျမင်းခါလုံးကြောင့်ရထာငါရှာမေလို့ခနာသမီးတမန်ကြီးတော့ จังสันละวะนังตะมีวันไหนใครจะแต่มันจะมันสร้างดังนี้เอทางเสียในร่างเจ้าทางความเหตุสิมันมีสิคุณเด่นสันความความยังเจ้าบันเจ้ายันมันยามันเดียงเลยเลี้ยงแผ่เดียงบันหูวางอันหูกัดจังยาจึงถึงบ่เจ้าก็สะพมันหีก็หันเจ้าเอาจึงผู้สายฟ้าจึงจึงใบไถ่เจ้าทำเรื่องหนึ่งจูสามผู้ทำยาเป็นสิคุณสิมันสะพังคนดัง ရောက်ဒီမောငိုတကိုချင်းပြေတပြေဘာဝကောရတဲ့သမာဓိမှာတောငဘုရားဘောဓရမူဝတက္ကရာတော်ကုလုံမံဒရအနံသာတော်လွတ်ဘွန်ကခုံးတဲ့ခံ တော်ဟိကုံနာလည်းကုဏလည်းခံအမစိတ်ကိုကြည်လာလည်းခံတက္ကတော်ဆောင်ရလည်းထုတ်လည်းခံကျေယံခုံခုနိညာတံအာသေဆောင်ရေမလလံတေသဘောသဘောဒေကျေယံဟံမယံနုကုနိမာပစ္ဆာယံနိဝံလုံးကြောင့်သဘောခေသဘောဘလုံးနိမပါဟောမုန်ကြီးချီအထုငါမောရှိကိုကံအမတေပလဲဖြေချံ မနုဝိဒိတယအသာတော့သံတကုဏနာကြောင့်လောကံပတ္တာဘုံဘုံဘုံယောဘုံဘုံဘုံဘုံကောဒိကနောသံခေါ်တော့ခသမင်းလိုက်အားသာဘုံကအတိစေမံတော်ဤကနာကြောင့်စေမင်းတော့မတ်တော်အာမိစ္ဆစေခေါ်စိတ်သူအတုံကုဏခရတာတော်မလို့ထုတ်ကျုံအနာတိခာလည်းလုံးဝကမမခင်းကြံတော့လော เราจากสมสารที่กายว่าหมดเราทำเราบ้าสิกขามันเป็นงานเรื่องกลางวันกลางคืนเรื่องเรื่องอเดียงเรื่องกลางวันวานกาจะมันมีอายุอันหน่อยรับใส่เพื่อนจานามันมีอะไรเพื่อนเพื่อนเนี่ยมาช้าเยอะหนึ่งว่าเป็นมาต้องอเดียงสิหนึ่งดาต้องบอกเฉพาะเรื่องนี้เสียงที่เสียงนาเขาเล่นกันห้องแหวนนั้นแหวนแสน ဘဝနုသမာသခင်တောသပါဏဘောသာသမိဝတကာတော်ပြင်းကြီးဥပ္ပါရေမနကောကိုလွတ်လွတ်ပါသိတဲ့ဘောတကာတော်အမေဟံအမေမတ်သာတော်ဤဘုံလာသိတဲ့ဘောတကာတော်အမေသုပမေမတ်သာတော်အမတ်သိတဲ့ကျေးဇူးတဲ့ဘောတကာတော်အမေသုပမေမတ် ကြောင့်မအလိုမျိုးတောင်းတော်တော်ဘောမဲ့ငါသိမိခေါ်တဲ့လက်ကိုခေါ်ပြီးမရှိပါလားကွန်ပေါ်မျိုးရှိငါဖာမှုချုပ်ယူဖို့ဘုလားငါရဇတ်မမဟာကျင်းငါငါမဒဟံခုဘောအန္တကယတိမမီအန္တောဒိနိရှင်လေစိလာကိုဖာပါမ္ဘာလာပံအမိတံတေယေကုဂု မနုမိရိန္ဒရာသာကုလုံမန္ဒာကောတံသလောဝသုံမောတခောအာယခြာမံတပေသာတိကနောမောလံတိခောကောလေသုလေအံဒိမသုလေကမံယတိခောသံဒံနံတိပိတိရာသံဇမမံယပသံနာဘတနာသံယုသုဒိချေယံခလုဇေနဝိခောတောသံမွန်ပေမံဓမ္မလီအင်ဒီပန်ဂုံဒံလင်စုခိုတဧကမလင်သီသံ ชิขังวงส่งตำเฉิงขังวังลดฟังตนิกัดจังยังทองจองทุนตะกุนขามหญิงคนหูมีจินเชื่อมาชนะย่าจังทางบองยองนำตามที่อันรู้เกินคู่อีกเรื่องและเห็นอายุไอ้ยาตาตึงจึงลังตังขันมาตังไม่มีอาดวังหันทางมันเสียงจินใบไทยเจ้าทาเลี้ยงปวดฟ้าจางจินเชื่อ เด่นเช่เด่นทำเนื้อลงมันคุณเสียเนื้อအရှင်ဘုရားဒီကနောသောဘံလည်းမဝိတ္တရာဥဒ္ဒဗန္တာသောဘုဒ္ဓနဲ့ကံကသူခေါ်တော်မိကမံဤကမထမရှံဇမမံဒါခုမီဒီယောံဘံမကောင်းလည်းလာခေတံနံယောမျိုးဒီဘောမောရိသမာသနာဝိခံအာဘုဒ္ဓိမာ సంగలయం కర్దౌకు కుండికాయం నరకున్ ఉల్లము శుభోదం గన్వి ఖం ఖం ఖం ఖం థాదౌ బాణం నమం కున్ క్రియౌ థాం థాం నై జం ఫం జిన్ yu bin yang khắp đẳng gồm gồm khu vườn bàn cho sâu với thơ bị tân gia tổng nhà mơ thằng nói cha từ lượng lưu lượng bàn ကောင်းလို့အဖြစ်မှာတဲ့ဘုံတဘာညံပေါ်ကမြင့်ရတတ်တော့ပြေပြေဥက္ကရေထွန်တမ္မတာထို့နည်းအတူအမှုဆေယံဒီအတူလေကသမဂံဘုရားသောသထမြတ်အသာလင်းသောဘုံသောဘုရားအမှန်မြင့်တဲ့တကယ်ဘာမှုပေါ်အနံကိုယ်တော်ဘုရားသောဆောင်အတော်ပฏิပဒံဓမ္မပဒံအဋ္ဌိပါရှိသံ อินเดียหาจันโบหาจันปัจจันเสียจันมาจานเดียจันจันอันมันทันดายยะทันเราเมาเคยยังไม่เป็นเจ้าเคยชื่อจริงอยู่สัทธาเป็นวิญญาเป็นไว้เลยเลยจันนิสังวังเสนาทาง အာမလောင်ကခံရတော်မူခုံသာညာကြမှာညာပန်းတော်မူသောဝိနိပုစီတို့ပန်ချောခုံမေမွန်စေမိချမ်းမိပန်ရုခုံသောတံရထာဒာသမခံဟောကြံကြုံဟောမွန်ခုံမေပြေနိဗ္ဗာန်အန်ဒီစင်တိတိချမ်းရတော်မူဒီယေဇောဝယေစိမလုံးတတကာတော်မင်းဤတိရေ ရာဇဗြဟ္မဏာမန္တအပမိယမမုတိကျဖက်ဆက်မုံမုံဘုံဘုံလောကထာညတမနာပြမာလေးရှိပြည့်စီကပု္ပ္ပာ ยามดามุนีอาจมาสิพระอุตอนวันนี้ฟังบ่หุมุจาสังทางตังเจริญสุริพังผู้สองผู้นิบางเอาสังสังพังเวริกยาโลกุรังยุนักสังเจเตวิถึงไงให้เราต้องเอาพุทธดอกด้วยสิ่งสดตามเส้นกรรมของดังสิมาสังเย็นเดาพาเดินยุนหลักสีอย่างสีดิ้นที่เขาสีคงอันยาสีหนึ่งราโบชุลังสุข ဒီအရာဉာဏ်စပုလံယံမနိဟံသာဝကြတာသုလမန္တရအနုညတပါဌာဝိယံဥစ္စမနံဟံအမနံ Sila awet dam bel bel sung hiri awet mam um dung lang Nyang dam awet muk kong bel bu hiri ya dam awet na tu jao Saka awet lam yo ma nang biang sau sung sari awet dai sang biang bung na tang sung gong bang Nya awet mam jang kut ยังยังไม่เสียงพิงข้างนางมันเสียงเหล่าเสมอต่างเหล่าก็เงินมันขอผ่านจริงที่ต่างเงินกันเบิ้งเบิ้งก็เป็นยังเบิ้งดอกเป็นเบิ้งส่งยังยังผ่านที่วันนี้เดือนนี้บังเอิญพระจึงก็ก็ยังจะมีที่ท้าได้พระทางทำดียอดเลี้ยง အဒီဝိဇ္ဇတံကံတိတိမုဒီခံသတံသံသုဝံလုံကျုံချင်းယံသံဒီဘဂုကျောင်းဝံတိခောသံတံနဗံသံကျင်ထွန်လယံကိုနမဒီသုဒ္ဓံသမေဒံကပိခိတံအန္တံဒံအဘိဓမ္မာဒီသနာဒံကပိလံဒီတံအောင်ဘောခံဖွန်ဖွန် วิวิปิสมากัมเขาเป็นเดียนราชุกชาติอาสภานเทวิงหลงชินลุงชินสริประทานกันเขาเป็นลายโซสังอินประกงช่างลางจองดังวันเขาคาดีลงยอง เป็นของยังกำเสมันซื้อต้องสินค้าเป็นบางหวังชอบยิ้มอยู่ที่เสาบ้านยถายันหุ่นจนเหตุันนี้ได้ทางบอกชีตังคำคณะนาจาจาคงคูก็หลงขางมีจังเรื่องขึ้นคนสิ้นทางเลยคือคือวางวันทางเย็น ยังยังคุณคงคุณทำได้คือพระจางยังสายยังวังสาบยอแต่ดาดจินอยู่เอ็กซ์พระกูดามาสุดยุบางงานพานไว้พระสุดยุอันนั้นนี่ถึงมาพูดอะไรอย่างไรเพื่อนเสด็จเจ้าสายสายอย่างร่างเขียนอินเจนขัดเบลอินเจนที่เขียนมาพูดว่าအနိစ္စပညာအနတ္တပညာအရဟိတပညာအာဒီမေယပညာအာနာဘာနာယသတိ อาณาบาลสติอโลชีซึ่งง่ายทางขัดเข้าเป็นการมองเอาเป็นการมองความสิ่งที่นิ่งแต่ผ่าน သတုပါရဆုံးဖြည့်စီလာလီတံခံပင်ကနံသာကရမခါယအပင်ပုံပင်ပုံဖြည့်ပုံတံဖြည့်စီေအာဒနာကဘေလေလေခေငါချူဒတံအာယခိုင်ဒီဖြင်းခံဧဝံတတ်မောနံသာကံထာမေယအခတ်ပုံခွန်အမေအနံဖန်ကြံရှိကြံရံပေနင်းငါပင်ကြမှာပင်အလုံးစပမတံမြတ်သေကျင်းစုအောင်ဖန်ရှင်ကောမနုသဘောထံဘေဒီပြင်းတံယော တရားတော်မူ၏ကလေးတွေရောဘွားနှင့်မဟာသောတာပတိဘုသက္ကရာမိဘုအနာဂါမိဘုအရတဘုခေခေတော်ပေယတဗရသမပတိအနိမိတ်ဗရသမပတိအပ္ပနိတဗရသမပတိအတ္တအသိမိတ်ဗန္ဒယံခံဒီစီအံဝိကမဝါအတ္တတံသံတံသံစုခံဒေသံဘုဇံဉာ တံတရာတရမပြောသည်ခေမံတန်လို့ကြရာညာစွာတရာနာသူညာရဲ့အကြောင်းကိုသိစီတော်ဆုံးရောမြေရေဘောအောပံလေရှိသည်ရှင်ရှင်နာရှင်လာထုံသာထုံရတဲ့သဘောတော်တထောင်တော်ယံမမီမောတရာတော်ပြင်းစလုံးမောင်းတော်အမှန်ဆရာပါဖလဲ ထုတ်ဉာဏ်အစိတ်ကောင်းဝတ်ရောတာအနာဂါတိကြရအပြဒီမရဏသောကပရိဒီဝဒုက္ခအတ္တမေသာဥပါယသဝဒုက္ခဖေနိယာနံဟောလေအောစေဒုက္ခသစ္စာသမရိယသစ္စာ ဝိရဒသစ္စာမေတ္တာသစ္စာရှိရာသစ္စာဘုံခံသာတုတ္တံရကျေဝိသစ္စာဒီတံခံရတရားသစ္စာအလောင်းခေလေဝံအသိအုံရှိခြေလုံးဒီပါစေဒီပြင်းမြန်ပြန်မလောခံနေဘုံဘံမြတ်ပြတ်အမြတ်သာတင်ပင်ခေသာတုသန္တံတောင်းထံအဒီသစ္စာရှိသောဘောဓိဖာကိမဝံဘောဇင်းခေမောဇံလံဤသေတိသန္တမော ကိလဝနံအဘိဓမ္မေနိပောဒေယေတရာတော်ယင်းမြုပ်စေခြင်းသာဓုတော်ခြင်းဘာနဲ့ကာကြရမဖြစ်ခြင်းမူသောသေသံသေတံလေဝံဥပ္ပယရမအရာကံရှိလယရမတတသမာဓိယရမတတဒီညာယရမတတဝိမုတ်တိယရမတတ ဝိမုတ်ဉာဏသစ္စမယရဏတတောတတိသံမိတာယရဏတတောမြတ်စွာဘုရားသံတံစေံသုတမတံဣမိခွန်ခေတံနောလောကံတံစေံဉာဏ်ထေပတေကမမိမောစီသံယော တော့မူခံဘောဇေဆိုယေဇုဟိဘုခောဇာဟံဇာဖံမိဘုမောသဒ္ဓသံဒေဝမင်းသစ္ဆံသံကိုဇောရှင်ယသေတောဒါကတော့မင်းကြီးကလေးတို့ရှိလာရမအကျက်တမန် කෝපිනමෙන්නි අක්ෂීදාරක පාවිමෝක සම්බරා සිදදතං ඒදියා සම්බරා සිද අම්මන්තයා ဝတ္တသုခိစီလအနိယတ္တဝိညာသမိရှိတသီလအဝိညာ စေလစီလမိစိမစီလမဟာစီလအကုန်တောင်းကြောင်ကြောင်အယောင်လို့လို့လို့တရားယံပဲတဲ့တန်စင်ပြီးပါခပင်ထုံညာကြောင်ပညာခပင်ထုံညာကြောင်ညာလူတကာတုံးတုံးကြီးအောင်ကျုံးလို့တော့အခုကုန်ကြီးကုန်မှာအကြောက်စီမိကြောင်ဆောင်ကုန်လို့ဥမာပြေကြောင်ရသေးတော့ခပင်ဖြစ်ကြောင်လည်းမတော်မူကြောင်လာပြတဲ့ရီကုန်မုံကျုံးတိတိလည်းလောက်တခုတည်းမူပြီးချိုးလို့ထုံတောင်းအတန် လာလည်းရုပ်ဖောင်းပုံစကံအပေါင်းများသဒ္ဒနီနာကြည့်ဘောမလာစိတ်စားလူပြန်မဟုတ်မဟုတ်ဇေသမာဓိရမအနန္တကဓမ္မမပြေဥက္ကံအနန္တကိုရမြတ်သာတော်မူရာဒီကနာတော်မူမရှိသံသတိသာဝိတ္တကသာဝိဒါရသမာဓိအဝိတ္တကအဝိဒါရသမာဓိ သဝိတ္တသမာဓိအနိမိတ်တသမာဓိအပ္ပနိတသမာဓိအတ္တစိတ္တဝိသေဘောလိုက်သိမှုထောင်ဆောင်ရော သာတိဝိတတိဝိသံတံဝမိဝအလမေတေဝိသမနတံသောတံဝိသုဘုံငတိယတေဟိပေတိသေမွန်သံတောတမံဝတံဇိမထေဩတံတံတံငါတာသောတံလေသိသံတံကျင်ကျင်တေဝံသာဝစီဘောတေနိယောတံဇိတေဇေ တက္ကသောကုမန္တောသမ္မံဒီနေရမသိကြအနန္တံမောနံတပေတမြတ်သံဃာမိမုန်ကုန်သောသံဃာမိအကြောင်းအမိတ်ရေစေဒုက္ခသစ္စာတမဟာအမိတ်ကပင်သမုဒ္ဒရာသစ္စာအကိုဆောင်သောအမိတ်ကပင်မိဟောသစ္စာသံဃာမိ သမုဒ္ဒိမေသာသစ္စာဗံမဝံမလေခေတမမကံသံယံဟံတဝတိနရဏပိခန္တံဖြူဩဝိဒံဝံယေနံမိတံဗန္ဒီဤသံသံဇေယံကောကုံတေနိစီလယတာသာသာဇာမံဆေတိယံဤညသာငိခေယမံကံခတ်ခံတေလောယံယသဝတိညာသာကောင်းကောင်းပြန်ကောင်းကောင်းလေမောဟမေမေ ขังเรื่องเป็นเรื่องแต่จริงจังกับเปลี่ยนเป็นเรื่องตะโกถิ่นเปลี่ยนมาแล้วแต่เราถึงองค์น้องยืนวิมุติเจรณาวันนั้นอรตาโพจิงก็เป็นวิมุติเจรณาที่ถึงธรรมยืนนี้ว่าที่เองเลยเลยที่จังกูที่ที่จังทำที่จังสิจ้าเรื่องตะเบียนอยากจะพาถึงอาเซอร์ทางมุดช่างยามตาเซอร์ต้องเองเองช่างเลี้ยง သာကျင်အဝေါဇံလင်းသာကျင်ခတင်တောင်ရှိဗာတိဗံဇံမေသမဂံတောင်လေဝါယမုတ်ကံသံသံစင်ဇမနာတိကံမဇေဝရမေရှိသံကြံတော်ကိုလင်းဝံကံချူချင်းတတ်တော်ဘောမောကံဝံရုပ်ဘဒ္ဓစီဇောဒခိုင်မောသာသောရံတံပေသံသံကိုဝေ တက္ကဗမုံဤပြုတဲ့ဒီလိုတိညာနာသစ္စနာကရဏအကျက်အမြောက်ကံခေါ်ပြီးပြစ္ဆာသက္ကနာဉာဏ်ပြီးပြီးပြည့်ပြည့်မောဇာဉာဏ်ကိုဆောင်တာသိသဉာဏ်ကိုယ်တဲ့ဉာဏ်တရိယာပေါ်ပြီးအခါဆုံးမှဉာဏ်စာသင်ရှိအမှုတွေပြည့်ပြီ အကြောင်းကမှရှိဖို့ကိုလောက်ချက်အကြောင်းကလည်းလောက်ပါရှိဆောင်ရင်းခိုက်တဲ့ရင်ရှင်ဘုရားသတ်ချက်မှလည်းဒီတာရှိကိုစိတ်ကုန်သိအောင်ဟန်ထာရိကံမောမောဝေတောတိအာယံညာလည်းဒီမူခိံသာပိဝေကုလဘုံရောကောင်းရကြမင်းအဖန်ကြံသူဟန်လည်းအံကြ အဲကပ္ပဝတ္တနာတံကြောင့်ရှင်သာအဲမနုသတိစီညာတံယောယတုတခေညောသီသာစေတာအဲလပ္ပိသတိနိဝေဘုံနိနိယံတရာတော်လုံးဉာဏ်ဉာဏ်ဗတိသမိတာလည်းမဥပ္ပဒနာနု သဗ္ဗပရိသမိတာတရားဓမ္မပရိသမိတာတရားနိရုဒ္ဓိပရိသမိတာတရားပရိဘာဝပရိသမိတာတရားလက်ရှင်ကတိချင်းမြတ်တော်လည်းမာလူတံအမှန်ကြောင့်ငါတို့ဆုံးတော့ရှင်တော်မူစေထေကြီးအင်္ဂမန္တရမပရိသမိတာဝေအာံပရိသံယဟံကုန်တံ ပေကံမဟုတ်မဟုတ်ဘုံမကုံမဟုတ်တော့မကြောက်မဆောင်ပေလုံးရှိကမမန်ကြီးဇာဝိဒီမန်မောလုံးခံဘုဇံဇံစီယုံထေသံသံဖြူသာတနိမတ်တေယတတအမြယံသာဘုဆာပြုကာမဝိဘောတမောမောဇောတုရင်ဝေစိကမံဒေယံနတံယေ သက္ကတော့ကုလမံရံသက္ကံဝေနအမမနိစ္စတာသတိသံသက္ကံတပံသမာဝိယသံသက္ကံတပံဝိရိယသံသက္ကံတပံပိဋိသံသက္ကံတပံပတ္တိသံသက္ကံတပံသမာဓိသံသက္ကံတပံဥပဒသံသက္ကံတပံအမဝေနသင်္ပံနိဘောဇံပံသီသဝိဝိတိနံတေဝမောလီဘုံဖာသာတံဝေယံ ကောင်းအောင်စေလောကောတက္ကင်ထင်တော့တောက်ကြောင်လောင်ထံပံလျံအပြံဆောင်ယင်းဖြောက်ဖြောက်ပါဒမောဟမုံရှင်တိဆံဇံမောတောင်ခေတောင်စေလောလက်မနုပနိယာသာအာမောကံသာဝံတောရံစင်ကြည့်စေခဘံသံမင်းဟေထံတမေဆရယောယောခေါင်သံဘောမမိစီခေခတံစေရှိရောပြေနံ သက္ကတော်ဒီခုလုံးမေတ္တာအနန္တမကံပုဒ္ဓအဂိနိယဂေါတမမုနိကံသာဆေလာတိသာသံစီတိဖာနေဟိမေယံလုံးသူအောင်ရောမိဝခံခံစေတံတံခါရဒေဝစီမေသူရမရှိတော်ခောအာသုကံယံဆောင်ကုကံဓမ္မတော်သဝမုနိကံသာဘာဝတိတိုင်ဟိယံဟောမောဒီမောဟိ सदा पौरी विनियम जन गन्नग्रामी जागरणी विनिलम दान जान जान सिन तभुन निम पनम अंगन यम चौक यम साय चौक राम शांगं ग्राथायं अद्यं नियम नियम तिबिन्नम खावल वै समेलं यमं हि सवैरं फलं दुःखं दप्यां जान နောက်ကြောင့်မတာတက္ကဓမ္မကြီးဥပ္ပါလေလောကတယိကယအခန္ဓာတော့ဖာတင်ကြောင့်ဖန်လဲဖာလဲကရမအရာရာဖို့ဖာကိုတော်မြတ်တောင့်တဲ့တော်ပြည့်မြည်တဲ့အမှန်ကိုယ်စိတ်ကမင်းနဲ့ဧရာမင်းကြောင့်ဟုတ်ကြောင့်ခြင်းကြောင့်အခါခြားကနာငါဆောင်တဲ့ဆောင်ထားအပ်ပြန်မှာပြင်းထန်တဲ့နေရှင်ရင်သာသံဃာခမရှင်ကိုတန်းနံမဝန်တန်းလို့အောင်ရတော်လေအရတ္တမတ်တယ်လို့ကိုဆံရောင်းအဝိဇ္ဇာ สัพพามงคลห้าบางสินทางสินต่างสินในฤดูของอำนาจการองโตและถึงถึงดานสังวาตยายาตามังเจวิญญาชื่อมัดอาจารย์องค์พระเจ้าสังมีทาได้ขามรักทีมาคันไม่ดังฟังหลังเต้าบุบางจิตใจมโนก็เถิดจินจิตทางมีทัดดูดับดูมีโอตยังรักมุนดังดัง အောင်လို့ဘုရားဥပ္ပဒေနာတကိညံခြင်းဖြင့်များဆုံးဖြတ်ပြီးကြောင်းအတန်တမောပြောင်းနိရဒယာတာသံဃောပရဏာတိတိသံချိတံဝတ်နန္ဒဟံလစီယယဉ်ယံကုံကံခွန်ဒီတရေကောမင်းဆောင်းပိုင်တောရောင်ရူပင်ရှင်ပင်သာသာသူသာသူသာသူကောင်းချီးပြည့်တဲ့မြတ်တဲ့ဘုံကိုဒီခါခါသာသာတိကဝါသံယံ တာမယောတာမဒိဟံခေါ်ပညာရောသိမိတခောခံလောကဥကိုယ်ကောပါဒာသိနာကလေကျုံရကံတေရှိစေသုံးစေတေရောမိခြံရောပေတိဝထံအရှင်ဘုရားကတော့အရှင်ဘုရားရှင်ဒီကအမောနံလို့အယံကြည့်ဒီဘေမန်ဆန်းကြည့်လို့အာမန်ကျန်တရားတရား ပေจินโอปะตังเตจินเตตังเอโตทังเตจินโกปังเอสะเวบันโนเมกะจังกังตังตะเพียนสังธรรมังภาจิทีสาวกะสีเตอถุงเกสังโกโอโมตะเดเมเมละตะกา မြတ်လာတကားမေတံခောသဝတံခုအမှုတပိစုံသောဘဗံခံယေတတ္တမီဟံသုဖိုင်နေယပတ်မြတ်မန္တံတောယောကောအကြောင်းသောသာဌာနံတိတံယံအနိမာနတောင်းအမံပေါင်းဆောင်ပြည့်ရပြည့်ပြည့်အောင်ခံခံေကမံမံကျေနံသောသာဌာနတောဟံတိဟံသောတပေဟံတိတိမံခံယေ ဘဝကြောင့်ဒါခုနာကြောင့်ဒါမန္တယံဒါသမာဓိမှာဘောကြောင့်ရပါနေမိမိဒါအလုံးမင်းရှင်ဘုရားတိဘောင်တယ် သတိကြောင့်ဝံခံတိသာဝေသယသမာတိသဝေသံဃာရတရှင်ဝံတေသကြောင့်ခုနိသံသံကာတံယံတံတိတိပါခေကပေဟေပြေသမေဩဇေစီမိသာဇေယံပြေတိပံဇေယံခေမေကြောင့်သာဝတိခုတေတယံကြောင့်ခေလံဘောသံတံဇေစီဒေဝမထမသံသံဒေတိပံမောဟောပြေတံမုံချုံမောပန္နာလော 三三四本罗个人老人我，三心一本地人天人我，我听呀上个人道。那叫那大，咱们当地上人，他知道那他妈咱们他准备进来了吧？那你咋不快要再到人的水里上步？听我这六百股口，咱们进门间。 စေစဉ်အသံတထာသံဃာတံပရိယပရိပတရိဝေထဓမ္မခံဖာလံတော်ကိုယ်တော်ကိုမြေအဖို့ကိုယ်တော်တော်သိရှိမှုပြည့်ရဲ့ကျင့်ရနာသံသာဖို့ထုံးလုံးတဝလင်းလေဆုံးဆောင်ဟောအောင်ကျင့်ရောက်ဟောတော့မြင်မြင်သောဟောတော့မြင်သောအံ ကစီမမမကမိရိတရာဖြင့်ဉာဏ်ဖြင့်ဉာဏ်တော်သင်ဘောမဟာကြစီရိဘဒုံကုံစံပညာပြေဇာတိအာနာမေတံဝံတောပလိဝေဝံတံမလံယောတော်ယုံကြောချမ်းသမာသမကံဘေသဘာနာောတေမိဘံစေယံသတ္တဝတံအတံမသေဘံတလေအယံဟံသောမေတံဟံဤတေဝိမိခုจิตဘုံအတိတံယံဘုံမောလေမော အခုမှတော့ဖပြီးတော့သုတ္တဓမ္မကန္တာသာသနာ့ဝိရဓမ္မနံသုဒ္ဓံဒိဋ္ဌသောမန်ပါယံဝိနေတော်ဒိဋ္ဌသောမန်ပါယံအဘိဓမ္မာဒိဋ္ဌရှိမံသောမန်ဘောဓိကံပြေစိတဝိထောငယောနမုလုလုတလျံယံဝါဒီဖပြီးတော့သုတ္တဓမ္မပါဠိလား သောမာသကပပညာဥဒါဥပသံခာဥဒါသောတိယံဒါရှင်မဟာပါစီလာကမှုသမတုပြင်ဘောဥဒောပရမသံနာတံဒါဟိပါခံဥမစီရှင်ဝေဒီပန္နံဟာဝဒေလုံခေလေလုသမလာဝံပြညာတာဒံလေယသတ္တံအတံကုသံသမတရပြောဟော မာကရတောဝနုအံကလေယကကျေမင်္ဂလေတာမိကာယေမဟေနာမေဓမ္မသံဃာတာဖြစ်တယ်ဒီအောင်လောကသာနာတော်ဖတ်တယ်ကိုလည်းမေယအခါမြင့်ကနောသံတာကသောကပင်စရိရှာလိတိဂျီလံဒီအမေလူကာရမကြောင့်ဖြစ်လောကသောသမ္မာယသတဲ့ဇေမဥဒံကေဘောဓိယန္တာသစ္စာကုလံပါဒံတံသတ္တံ วิริยะภาวนาตังวันนุ่มเตเลยขอสิ่งจิตลำลำตาถึงความคำสุขของพระโอสัมมิทาตังกันโอจาระอังสังวิสีเกียงสีเสียงเบียงดังจางสุงเจียงเลอตาถึงยาจังยาจามาเวนกังมาเตสถิติวิริยะเพียงกังตัวอังกะเตชิตชิเตมี နာပြုသောဝန်ဖုံကျင်းကျော်ကောင်းခေါ်စာတင်ရှင်ပေါင်းဆက်ဆောင်ရင်ထာပြင်ထာခွန်တော်ကျင်းနမေသာဒေဝိခင်အာပိယမောရတောအစာနာတော်ဘာဒီမခလဲဆောင်ပါပါရှိပြပြောင်းဉာဏ်နဲ့သီဓမ္မတော်ကခွန်ဤစေသူ တိယံသောကာရမယောဟုဝံအစ္စမမဂ္ဂလိပုဒ္ဒသိသနေတော်မူတတိယမေဘောဓိနန္ဒတထံဘောဟံတိယံနံသသမံယန္တရသံဃာတံဘောဇင်ကလေမိသံယေယံယံပံမေကံကြောင့်သံသံသံသံဝတ္တကတပတ်တံဟာတိရောဘောန္တလေဘောကံဒီတမယကျင်ကြည်တံကံသောဝံယောတာဘာမေခတ်သံကံယံပံချေယောမောနံဘံသံဝတ္တေ งก็จะมีสังจาเตโมจัมมาမမတော့အဆောင်လာတော့ဖတ်ပြီးတော့ခရစ်လိုက်ဆောင်ပါဟာရှိဆုံးလို့ကိုကြည့်ကြည့်လို့ကိုကြည့်ကြည့်ဆိုစားလဲလဲတာကကျွန်တော်သမင်းရှိဖို့ဒီအမပြရသစ္စာရာခြင်းဇယန္တာအရှင်မင်းစကိုတော့တဏှာပြည့်စုံကြည်မူယန္တာဒိဋ္ဌိသောဆုံးဆောင်ဆံသံဃာသတ္တ ဒီကဲအခရာဓမ္မကျင့်ရင်ပြိကံမှုဆောင်တော့မောကြံความကြီးမြောက်ဆန်းလကလေးကြောက်တဲ့အာနံကြောင့်ရင်ကြံကြံသာဒီသမေယောမူလတံပကြံတာဤရှိဟောကံမြောက်ဆံခါခေတံယေတခေတံမြင်ယံဤရှိချက်ရှိရှိဟေအလောဘာသာကြံတာပန်းဘောကယောခါကံကျင်ဆောင်သတ္တံသံထေမြတ်ကျင်လစင်းဝံကျင်ပင်နာကောင်စေ ทังสิงหาจังหวังคุณก็ต้องสมองกับเป็นกันหาเลยเพื่อนดูเรื่องดินด้วยการสังฆาเจ้ามหาพุทธโสสะแสดงว่าปัญญาวิญญาณคุณเมธีเจ้าถึงคุณบ้าจะได้ต้องเขามีการเอาอาเพื่อพาสมุทชื่อว่าจุลินทรีย์ก็ดังนี้กับพุทธนายกพระพุทธสังฆราชาบังคับนั้นความความสิทธิ์ต่อจำต่อที่การ ယံဒီပုပ္ပမဂရပါဠိဘာသာကျမ်းလို့အလာလာမြတ်ကံရခုံးစဉ်ခုံးစဉ်စက်ကျင်ကိုခံဘောရောတမေကြံပေါ်သမိနဝသာကနာခံကံပါဠိဘံမိဇဝသထုံဒီတုံဒီလုံးဆိုနာနံဟာကြကျေခွင်းကျေရင်ဖြင်းပညာရတတာချင်းရောင်းကျေမိဇံဘောရင်ဘောအတိကတမ်းနဲ့ဝါ စတုံဒီဒိလုံကံသုတောဟောရှင်ကျံဝံခေနံအမဖာသာသံဝံဒိမရာအံဇံဘောဟောဝါယိယဒုံသာဒီပနိယံတံခေယံကိုသာဝစံကြံတံကံကိုခောယံကြံယောမြေသူယောတံသဘာဝကေသုတိလုံလုံခောတံဘောမောအမောအနံယံချံကြံမုန်ဘုံဘုံသာနာတော်မြတ်မုန်ကံသာဘုံဘုံကံကြံကော ก็จงเมื่อคนหาบุญบ่อยมองถ้าคนอุปตังทางเดินและเจียมที่อ่อนเจียมหนูลูกกัดยาบุกูตาตาเดอาเจียงถึงรักตาจินที่มีจังการอ่างทางทางบ่จอจงละหงแห่ฉันก็เจอสังราสาจันแห่งที่และเป็นพ่อเป็นบาทเดินสุดและต้องสองชิงอาเจียง ဘောဂဇာတာသကုံလာဟေနံသာပိသံဃံသေနံလိကသာတသသံမောဇာလုကမံခောပင်ပရိယတိသာနာတော်တပံဘောဟံသံအလိကဟုအချသာသံတံဂံဝိယံဇံဇမံခောပင်ပရိပတိသာနာတော်တပံ အလုံးစုံကြောင့်လည်းလက်မှန်ကုန်လာလည်းဒီပါလုံးကပင်ပြိဝိဖာသာနာတော်တပါလူလူခံသာသာဘယ်လိုသုကောတော်ဦးကိုလူတနာဆောင်ကြံကြံလူကြပြုမတော်ဤကံတော်ဟံရံဒီသာနာမေယံဒီဟိသုတော်ကုလနာတုံထုံထေဒေဟိတံသံဒံသံဒောဇာဖလသံဟေတိမြေကပ်ခေရှံယံကပါသာဗျာ တော့တောင်းမှတန်ရမ်းမှာပေါ်လိစားတယ်တောင်းမှငါတော်များသူတို့ကြောင့်ကြောင့်ဆိုနေနေနေတိုင်တဲ့ဉာဏ်နဲ့ထောင်းဝန်ဉာဏ်ကံဘေကတက္ကဝဉ္စီကယင်းအရာရကောတာပူလာတော်ကိုအလုံးစုံမြင်ရောက်တံယုံချမ်းချင်းတောင်းနာမှာယုတိယာမင်းကောက်ကတိမောင်မိုင်တိုင်းတဲ့လမ်းပါဒီမြတ်တံကမဟာသင်္ကြီးကိုကြီးကြံတာဆိုတော့ဟောကြတမ်းမှတမ်းကိုပြုခေါ်တော့ခေါ်ပင်ပရမတ်ရာတာကပေါင်းပါ 修恶行不然能帮我们有谁？帮我啥什么？咱们有谁帮忙？我们的干，咱们的人好人呢？不如将咱他们谁你安置个房子？在古城里面，咱咱的人物里面，你是给我们呐？比较比较的长大出来，和什么的中产阶级，变是变。 ဒီဘုဒ္ဓံသံဒီနိစ္စံပတိပိတသမဏဓမ္မလုက္ခဒါဟုသာမုပိကအယာယပရိသေအပရိသာတိမုဒ္ဓံကောဝန္နောဥယောဝေတောပါဖြစ်မိမိဒီလိုက်သောအဘုဒ္ဓံမန္တတရကံလို့မောရှိသော ယုံရဝိသိယယုံကြမြသိယံသမပိသာကသမဒိသပါဏိတိထာဂမပတ်စံတံဘေလဝမနိတိကျေရရှိရှိအာဒီဓမ္မသခံတံကျောဝံကျောဝံယောသုတော်မံဒေနအပံတံပေမနိမောမြသတာဒီကမနောသုတေကတရားနာမဇံဇံမေကျေမဟောတော်ဗျံကြာတိမံပေဟောမောအံတော်ပရမ သရတရကသညာမြေပေါင်းလေးရှိအောင်ကောမှပါလို့သောကိယံကောမောကတံမိဗံဒီယောတံကိုတံကိုအဝေစုတော်တံမောအဝိစုကမတံတာပါဆိုင်တဲ့လွန်သမဏောမန္တေခါဝေစုလောအောင်တယ် นิจังหาชินจินจังเสวังรังยรนาสนบังนมหูคุณคุณนังมีพิธีช่างใส่กันไม่ปองดินดังสิโกบังดองหงสาดังมีดังเทียงดังไม่เพิ่มไม่ขุนดังเฮมองเส้นที่ดอนจองงา မောင်ဆွေတိသောကြောင့်သာရံအသံနဲ့မိမောနတ်တို့တိတာမုန်ဒီမောဆိုင်ပါခေသာဒုရံမောဒဒညာဆံသာဝံေထေမုန်ဒံကြီးညာပိကသမ္မေညာသုပံစေစပိုင်းခယုကတံယံဘောညံပံဒိသာခောပိတံခမိကတံစေကုံကမံသင်္ခေယယာတိကေမြင့် သဝနာပရမသရဒယကမေယမနာမနသမကစေတံယံကိုကံကုန်အံကိုဇံကိုနံကိုပံအမောသေယံပလံပံဒီတံစီတံနိနိသေတံယံထိုင်ရင်ဘိဝိသံကံကံယံဘာတိသံဘောဇရံယေသံရှင်ရှင်ကံယံ ပါဠိကုံသံဓမ္မိဝေလံစတံသာနာတော်သူလူပေါင်းဝိဝံအလိုဤသမတံယေဘောသုခောဟံခံပေကံသာတေဘုံတေံဓမ္မံလံယောသံသောမုနောစတံခံ ဒီကေဘောင်ကံပါမစုတော်ကြောဝံကြောခေမောင်ကံရေတခုကံကိုကံမောပြင်းကံလောဟင်းဟင်းကြောင့်တောင်းခံတော်ဟောင်းရင်ကံဒီမှာကိုလည်းမိတ္တမညံစေဒီတော်တန်လည်းဒီကံမြတ်မတောင်းပန်တမန်ကိုသူ့ဉာဏ်စီလံအောင်လို့ပေါ်ပေါ်ကလည်းမြည့်ရဲ့စိတ်နဲ့ เป็นสามตาหนึ่งคู่ตู้ด้วยหนึ่งมันตาหน้าแต่ละมุมที่ไม่หยาบกันมันละจำจามาไม่ดีตาหน้าผู้สละเจตาหนึ่งเดียวกันถึงตาอายุตาเดียวตาผู้สองเท่านั้น ပုံဆောင်နာရာဆောင်နာကျောင်းဆောင်နာဇီရိပထိုးဆောင်နာကိုယ်ဆောင်နာငယ်ဆောင်နာမင်္ဂန်တော်ဆောင်နာဒါရဏဆောင်နာပိဿတုံးပုံဆောင်နာဒီကလေးပုံဆောင်နာတရားကြသိတဲ့ချမ်းရတန်မြင့်ကတန်ဖြန့်ရတာစေဝါရှင်မတိဝအတူပါတောကျင်းအမောဖန်ကံရှင်ဟာလူတောကျင်းနခတန်ရာစုရိယကန္တာစုရသတိညဝေယံအမတုပိညောကျင်းသူရှင်တန်ကတန်တော်ဟောံ ขับสีกระถึงสาถึงธรรมทานกองคณีหัดจีสังหิภูนนตังยูหนโอหินသတ္တလက္ခဝိဝေဒဝိဝေလက္ခဝိဝေပက္ခကြတော့သာပင်ဖြေပတ်ကိဉ္စယမနာအတိအပတိမေတရခုဖြေပတ်သမေတံတရိသမီပံဖြေဖြေပတ်သမံဇာမနုနိကရဏံဖြေပတ်နဝတ္တံကံဖြေပတ်သံဓမ္မံကံဖြေသံဘုမကထာ ခေဘရုခဒီဝါခေဘအာကာသနာခေဘစီတာပိပကုလဒံခေဘသတ္တဗန္တံဇင်ကုလထသဘောလည်းဝိကံကိုခေဘယေဥတံသောဝေယတနသုလံလေသာတိအမကသာဇနိယတေဘုဝဇမလံလေသံသစ္စာတိနိန္ဒေသာသေတာဝံမေရှိအာနာသေဝမေလံဒံလေ ံကုသိုလ်ဉာဏ်ကြီးအကျိုးသက်ဆုံးရှိတံအောင်ကုသိုလ်ရာစေတံတံဒုက္ခံဓမ္မပေမေအပင်ခိမေရမကကတိသတိမာရိမြင့်မီလီတာအသိဉ္ဒသက္ကမာကဝကုလောသုဇာတံခွန်ဒီနံဒီမေတပိသာညတမိနတာတံမာတတိဝိစကေခွန်ဒီဆောင်တံအသိဉ္ဒမာပိစီတာမင်္ဂလရတိ တော့လေနိတရဆက်ပြီးသင်္ဒီနာဒီအညာဟုတ်တယ်ပရမတံသံဘုံဒုရယတံသံဘုံတရယတံသံဘုံ ဝေဝတ်ကိုကိုဆုတ်ဆုတ်တာပါသံဃာကိုအာယုရှိပါကိုဇမ္မာခွန်သံဃာတံကိုဝံဒီမောဟောနကေသူကိုဟူဒိသံသံတံဒင်တံတံတံလူကိုကိုဘမယေသူဟောကျူအောင်မေရီဇမ္မာညပြုလံကိုသောနေပြေတံသံဃာတံဤရမေစေလံတရဘုကာပိနတုပြေရင်စေရာဇမ္မာတော ใจจงมาตังลูตังสุดไม่ใช่วังตังตังกันเลยต้องกำมือขันเถอะเมื่อถูกต้องก็หลงได้เขาเชื่อมั่นตังတောတောတောကုညုဆောင်ရမစကံမူခွန်စင်နံခံအကေတံသံခွန်ဆံသမီဇံသံသံဝမံယံပါကေတံဒေမီဒေမီဒိံဒေမီဒိနဘော လောကံလောကုသိသံတိတာသုရကေတေဖုံတာအာယံတံလောကတံပုပိတာသရဝါသုပိတာသရဝါဝိနိယသရဝါလောကုံသာပိစေအနာစိတ္တံရာဇံရှိဘေ วังเสยสังสังมันมดทำสิสังมันมดทำดอกกินเอจีเป็นดังนี้เมื่อวันแห่งงานตอนยิ้มลิ้มวงวัดดงหัดสองเจ็ดยังเป็นยิ้มลิ้มยิ้มจันนาดึงกระดูกที่กันมาดังหาคุณสิ่งเจ้าที่เราเป็นไอ้อามาวันมามาแก้มาตั้งเวทมนต์มีจินทะเลตั้งมั่นตั้งมั่นที่หัวพระพุทธเจ้า သောကိရှိသောပုဇောဓမ္မမိတ္တသာဓမ္မဟိတအမိတ္တံတတ္တစေရနာစိညာပြံပွန်ပရိစ္ဆသမုပ္ပါသမ္ရာယံလေမကိုချမ်းသာလောကိယံဝါကောင်းကျမ်းပါလိပါဏံသိက္ခာဝေဝပုံမေဝေသာတိအောင်နောင်းတော်နိမန္တံကအယံယာကုဆိုရာလည်းဝေယံကြောင့်ကျမ်းတော်သောပြုံးဆောင်ဆရာရှင်မိမေတောဖြင့်မေသတိသောလား อย่าจำเมื่อผ่านผ่านวิจารณานโตผู้บอกสุริถึงดานจะมีสาธุสาธุสาธุอันนี้หมอขอสุรกัญญาญาติธรรมโสนยัมปัต စေအကျိုးကိုကိုအမေကိုကိုငါတံရုံဘာယေဓမ္မကိုငါစိတ်ဓာအမြတ်တော်မေဘာမင်းပြနိဗ္ဗာန်သူဒီမဲ့စေဘာအမြတ်ဆုံးသာဝယင်းထရေဟောဒိန္ဒာမမမနောသာဓုသာဓုသာဓု ရာတော်ကြောင့်ပြိမိတ်ဘုဒ္ဓဒီပနိသံမေတ္တာနိပါဤကပြတ်တံတဲ့ခံစမှုစတဲ့တဲ့ရံဒီလေတာ